ခန်းကြီး31အငယ်1မှ12တပန်သာရဖျားကမိဒရန်အမျိုးသားတို့သည်ဣဒရလအမျိုးသားတို့ကိုပြစ်မှားသောအပြစ်အလျောက်ဣဒရလအမျိုးသားဘက်၌နေ၍တရားစီရင်လောတို့ပြီးမှတင်သည်မိမိလူမျိုးစည်းဝေးရာသို့တွားရမည်ဟု မောရှေအားမိန်တော်မူ၏မောရှေသည်လည်းလူများတို့ကို ခေါ်၍အချို့တို့သည်လက်နက်ကိုကင်လျက် မိဒြန်အမျိုးသားတို့သို့စစ်ချီ၍သာရဖျားဘက်၌တရားစီရင်စေဣဒရလအမျိုးအနွယ်တို့တွင် တမျိုးတမျိုးတည်းကလူတထောင်စီရွေ့၍စစ်ချီစေဟု စီရင်သည့်အတိုင်းဣဒရလအမျိုးသားအထောင်အပေါင်းတို့တွင် တမျိုးတမျိုးတည်းကစစ်တိုက်လက်နှင့်ပါသောသူတထောင်စီ လူပေါင်းတထောင်နှစ်ထောင်ကိုအပ်၍မောရှေသည် ထိုသူတို့ကို၎င်း တန်ရှင်းသောလက်နှင့်နှင့်တကွမှုတ်ရာတဘိုးတို့ကိုကင်သောယေဘရဟိတ်အေလဇာသားဖိနဟကို၎င်းစစ်ချီစေ၏မောရှေအားသာရဖျားမှားထားတော်မူသည့်အတိုင်းထိုသူတို့သည်မိဒရန်အမျိုးသားတို့ကိုတိုက်၍လူယောက်ျားအပေါင်းတို့ကိုတတ်ကြ၏အသေးတတ်ခြင်းကိုခံရသောသူတို့တွင်အေဝိယေကင်ဇုရဟုရယေဘဒီဟုသောမိဒရန်မင်းကြီး ငါးပါးပါကြ၏ဘောရတာဘာလံကိုလည်းဓာနှင့်တတ်ကြ၏ဤဒေလာအမျိုးသားတို့သည်မိဒရန်မိမများ သူငယ်များတို့ကိုလက်ရသိမ့်ယူ၍တိုးစိတ်နွားအဆရှိသောဥစ္စာအလုံးစုံတို့ကို လူယူကြ၏မိဒရန်အမျိုးသားတို့နေသောမြို့ရွာရှိသမျှတို့ကိုမိရှို့ကြ၏ဖမ်းရသောလူတရိษံနှင့်တကွ လက်ရဥစ္စာအလုံးစုံတို့ကိုသိမ်းသွား၍၊မောဘလွင်ပြင်၊ယော်ဒန်မြစ်နား၊ယေရိခေါမြို့တဘက်၌တပ်ချလျက်နေသော မောရှေ၊ယဇ်ပုရောဟိတ်ဧလာဇာ၊ဣသရေလအမျိုးသားပရိသတ်တို့ထံသို့ဆောင်ခဲ့ကြ၏။13မောရှေနှင့်ယဇ်ပုရောဟိတ်ဧလာဇာမှစ၍ပရိသတ်တို့၌မင်းအပေါင်းတို့သည်ကြိုဆိုခြင်းငှါ တပ်ပြင်သို့ထွက်သွားကြ၏။မောရှေသည်စစ်တိုက်ရာမှ ပြန်လာသောတပ်မှူးများ၊ဗိုလ်မင်းများတို့ကို အမျက်ထွက်၍၊သင်တို့သည်မိန်းမအပေါင်းတို့ကိုကြောင့်အသက်ရှင်စေကြသနည်း။ဣသရေလအမျိုးသားတို့သည်ပေဂုရဘုရားအမှု၌ထာဝရဘုရားကို ပြစ်မှားစေခြင်းငှါ၊ဤမိန်းမတို့သည်ဗာလမ်ပေးသောအကြံကိုလိုက်၍ပြုကြသောကြောင့်၊ထာဝရဘုရား၏ပရိသတ်၌ ဘေးရောက်လေသည်တကားထိုကြောင့်သူငယ်ယောက်ျားအပေါင်းကို၎င်းယောက်ျားနှင့်ဆက်ဆံဘူးသောမိန်းမအပေါင်းကို၎င်းတတ်ကြလောယောက်ျားနှင့်မဆက်ဆံဘူးသော မိန်းမငယ်အပေါင်းတို့ကိုမိမိတို့အဖို့အသက်ချမ်းသာပေးကြလော့တင်တို့သည်ခொနည်းပတ်လုံးတက်ပြင်မှနေရကြမည်လူကိုတတ်သောသူ အသေးကောင်ကိုထိသောသူအပေါင်းတို့ ကိုကို၎င်းတင်းယူသော သူတို့ကို၎င်း တတိယနေ့တတမနေ့၌စင်ကြယ်စေကြလော့သင်တို့အဝတ်နှင့်တည်တစားရှိသည်မြစိတ်မွေးဖြင့်ရက်သောအရာတစ်သားဖြင့်လှုပ်သောအရာ ရှိသည်မြတို့ကို စင်ကြယ်စေကြလော့ဟုမှားထားလေ၏အငယ်27မှ24ယေပရဟိတ်အေလဇာဒီလေစစ်တိုက်တော်သောစစ်သူရဲတို့ကိုခေါ်၍မောရှေ၌သာရဖျား ထားတော်မူသောပညတ်တရားဟူမူကား၊ရွှေ၊ငွေ၊ကြေးဝါ၊သံ၊ကြေးဖြူ၊ခဲအစရှိသောမီးကိုခံနိုင်သောအရာရှိသမျှတို့ကိုမီးအလယ်၌သွားစေသဖြင့်စင်ကြယ်စေရမည်။သို့ရာတွင်စင်ကြယ်စေသော ရေဖြင့်လည်းစင်ကြယ်စေရမည်။မီးမခံနိုင်သောအရာရှိသမျှတို့ကို ရေအလယ်၌သွားစေရမည် သတ္တမနေ့၌မိမိအဝတ်ကိုလျှော်ပြီးမှစင်ကြယ်ခြင်းရှိ၍တက်သေးသို့ဝင်ရကြမည်ဟုမှားထားလေ၏အငယ်25မှ31သာဝရဖျားကလည်းတင်နှင့်ယေပရောဟိတ်အေလာဇာပရိသတ်အဆွေအမျိုးတကြီးတို့သည်ယခုလက်ရသိမ်းယူခဲ့သောဥစ္စာလူတရိษံအပေါင်းတို့ကိုယူ၍ထဲဝက်ခွဲပြီးလင် တဝက်ကိုစစ်မှုထမ်း၍အတိုက်သွားသောသူတို့အား၎င်းတဝက်ကိုပရိသတ်အပေါင်းတို့အား၎င်းဝေပေးလောစစ်တိုက်သွားသောစစ်သူရဲတို့သည်အရဖျံအားပေးရသောအခွန်ကိုခွဲ၍လူနွားမြဲတိုးအကောင်900တွင်တကောင်ကိုကောက်ယူပြီးလျှင် သူတို့ခံရသောထဲဝက်အဖို့တဲကနှုတ်၍ဒါရဖျားရှိတော်၌ခြိမြောက်ရာ ပူဇော်တကာပြုဖို့ရာ ယေပရဟိအေလဇာအားပေးရမည်ဣဒရေလအမျိုးသားခံရသောထဲဝက်အဖို့တဲကလည်းလူနွားမြဲတိုးအစရှိသောတရိษံမျိုးအကောင်90တို့တွင်တကောင်ကိုကောက်ယူ၍အာရဖျားဤတဲတော်ကိုစောင့်သော လေဝိသားတို့အားပေးရမည်ဟု မောရှေအားသာရဖျားမှားထားတော်မူသည့်အတိုင်းမောရှေနှင့်ယေဘရဟိအေလာဇာတို့သည် ပြုလေ၏ အငယ်32မှ49စစ်သူရဲတို့သည်လက်ရသိမ်းယူခဲ့၍ကြံကျွင်းသောဥစ္စာပေါင်းကားတိုး6သိန်း9500နွား9200မြဲ6100ယောက်ျားနှင့်မဆက်ဆံဘူးသော မိန်းမ3900ရှိသည်စစ်တိုက်သွားသော သူတို့ခံရသောထဲ့ဝက်အဖို့ကားတိုး3သိန်း3000 9500ရှိသည်ဖြစ်၍ဒါဝရဖျားခံရသောအခွန်ကားသူ685ကောင်တည်နွား3600ရှိသည်ဖြစ်၍ဒါဝရဖျားခံရသောအခွန်ကားနွား89ကောင်တည်မြဲ3500ရှိသည်ဖြစ်၍ဒါဝရဖျားခံရသောအခွန်ကားမြဲ60တကောင်တည်လူ16000ရှိသည်ဖြစ်၍အရဖျားခံရသောအခွန်ကားလူ 32ယောက်တည်းဒါရဖျားမှားထားတော်မူသည့်အတိုင်းမောရှိသည်ရှေ့တော်၌ခြိမြောက်ရာ ပူဇော်တကာပြုဖို့ရာအခွန်ကိုယေဘရဟိအေလဇာအားအပ်ပေးလေ၏တပန်စစ်တိုက်သောသူတို့လက်မှမောရှိယူ၍ဤဒေလာအမျိုးသားပရိသတ်တို့ခံရသောထဲဝက်အဖို့ကသိုး3သိန်း3500နွား3600 မြဲ3500လူ16000ရှိသည်ဖြစ်၍ဣဒရေလအမျိုးသားခံရသောထက်ဝက်အဖို့လူတရိษံအကောင်90တို့တွင်တကောင်ကိုမောရှေကောက်ယူ၍အရဖျားဤတဲတော်ကိုစောင့်သော လေဝိသားတို့အားပေး၏ထိုတို့သာရဖျားမှားထားတော်မူ၏အငယ်58မှ94 လူတရာတထောင်ကိုအုပ်သောတတ်မှုများဘူများတို့သည်လည်းမောရှေထံသို့ချဉ်ကပ်၍ကိုရောကျွန်တို့သည်အုပ်သောစစ်သူရဲတို့ကိုစရင်ယူပြန်၍လူတယောက်မျှမလျော့ပါ ထိုကြောင့်သာဝရဘုရားရှေ့တော်၌အသက်အဖိုးကိုဖြေဖို့ရန်လူအတီးအတီးရသောရွှေတစားလေဆွဲလက်ကောက်လက်စွပ်နှဒောင်းနှာခေါင်းဆွဲဘူးတို့ကို ထာဝရဘုရားအားပူဇော်လျက်ဆောင်ခဲ့ပါပြီဟုလျှောက်ဆိုလျင် မောရှေနှင့်ယေဘရဟိအေလဇာတို့သည် ထိုရွှေဒီဟုသော လုတ်ပြီးသောတစားရှိသမျှတို့ကိုခံယူကြ၏ထိုတို့စစ်သူရဲ့အသီးသီးတို့သည်မိမိတို့အဖို့သိမ့်ယူ၍တတ်မှုများဘူများတို့သည် သာရဖျားအားပူဇော်သော ရွှေချိန်ပေါင်းက 169ပိဿာနှင့်အကျပ်90ရှိသတည်းတမူးများဗိုလ်များပူဇော်သောရွှေကိုမောရှေနှင့်ယေပရောဟိတ်ဧလဇာတို့သည်ယူ၍ဣဒရေလအမျိုးသားတို့ကိုဒါဝရဖျားအောက်မေ့တော်မူဖို့ရာပရိသတ်စည်းဝေးရာတဲတော်၌တွင်ထားကြ၏